ဒီကသတ္တဝါတွေပြုမှုထားတဲ့ကိုမှုနှုတ်စိတ်မှုခေါ်တဲ့ကံစေနာဟာကောင်းကျိုးဆိုးဖြစ်ပြီးပေါ့ဆိုးတာပြီးကဆိုးတာရကောင်းမှကောင်းစားစီဆိုတာပေါ့ကောင်းဆိုးသူတို့ဖန်တီးပြီးနေတယ် သမာစဉ်းစားကြည့်လို့ရှိရင်မယုံနိုင်စရာပါပဲလို့ပြောခဲ့ပါတယ်ဟုတ်တယ်ယုံနိုင်စရာဖြစ်ပါတယ်ဒါပေမဲ့လို့ကြောက်ကြတဲ့ပေါ်ပြတဲ့ရည်ရည်ဒီနားလဲထားလို့ရှိရင်သက်ခံနိုင်မှုရရှိပါတယ်သတ္တဝါတွေရဲ့ဘဝဖြစ်စဉ်တဏ္ဍာပါ ကောင်းကောင်းဆိုးဆိုးပေါ်ပြီးအမျိုးမျိုးပြုထားတဲ့ကိုယ်ဟုကိုယ်ဟုနှုတ်ဟုစိတ်ဟုဟာခံခေါ်တဲ့စေတနာဟာသင်္ကာရထုံးစံအရာဖြစ်ပြီးတော့ပြတ်သွားပြီမယ်လို့ဘာမှအကျိုးမပြီးတော့ပဲနဲ့ပြီးပြီးကြောက်ကြောက်မဟုတ်ဘူးဆိုတာပေါ့လေဒီလိုတော့မြတ်စွာဘုရားဟောထားပါတယ် ခွင့်တရားအချိန်ခါမှာဆရာကောင်းကျိုးဆိုးကျိုးကိုပေးဖို့ရအတွက်သတ္တဝါတွေရဲ့ကံလာမှာတတိစိတ်ကလေးတွေပေါ့စိတ်လက်တည်ကြီးတဲ့တတိစိတ်ကလေးတွေညှို့နှံပြီးမှသင်္ခါရထုံးတာရချုပ်ပြောက်သွားတယ်လို့ဒီလိုမျိုးဆောက်ဆရာကဟောထားပါတယ် အဲ့ဒါဒီနေ့ဆွေးနွေးတင်ကြရမှာပါပဲသတ္တဝါတွေရဲ့တန်တာကတန်တာနာဆိုရှိပါတယ်တန်တာနာဆိုတဲ့စကားကိုဓမ္မလိုပြန်တော့တန်တာလိုပဲဒီလိုပြန်လိုက်ပါလေသူကဒီရဲ့ငုတ်နေတဲ့အတိတ်တွေကတော့ယုံနာတရားတွေအကြောင်းအားလျော်စွာ တမျိုးပြီးတမျိုးပေါ်ပြီးဆက်ဆက်ပြီးတော့တိုးချက်အစမပြတ်ဖြစ်နေတယ်ဆိုတဲ့အတိတ်ကရပါတယ်ရေမြေချခံရနေပြီးတော့တောက်လျှောက်ပြီးလာတဲ့အခါမှာဒီစမပြပေါ်လေးဒီအစီအစီဟာညီညီနဲ့စီးဆင်းနေတယ်လို့ပြောတယ်စီးဆင်းနေတာ စိတ်တွေတရုပ်ပြီးတရုပ်ပေါ်လေရင်းရင်းပြောင်းလိုက်ပြီးတော့ဖြစ်နေတာမြင်လိုက်ကြားလိုက်နားလိုက်စားရှိလိုက်ရှိလိုက်ဒါမျိုးပေါ့ကိုယ်လိုက်စားလိုက်စောင်းလိုက်ရဲလိုက်ကြွားလိုက်လှမ်းလိုက်စားလိုက်မနာဘူးဒီကတော့လည်းမရှိဘူးဒီဘဝမှာလည်းဒီလိုဖြစ်တယ်လို့ကောင်းကံဆိုးကံကြောင့်တော့ဆက်ရတဲ့ဘဝဒီမှာလည်း အလားတူပဲရည်စည်းကြောင်းကြီးလိုပေါ့လေစစ်စစ်မပြတ်ပေါ့လေတိုးချက်ပြီးတော့တတော်ရဲသွားနေတာပဲဘွာပေါင်းများစွာခါပေါင်းများစွာပေါ့လေအဲ့ဒါလို့စစ်စစ်မပြတ်ကြောင်းကျိုးဆက်ပြီးတော့စစ်စစ်သွားနေတဲ့အခါပါဠိလိုသံတာလပမာလိုသံတာဒီမှာဘုဒ္ဓတဲ့ကတော့ယုံနာတရားကြီးစစ်စစ် ဆက်မပြတ်တိုးချဲ့ပြီးတော့ဖြစ်နေတယ်ဆိုတဲ့အဓိပ္ပာယ်ပေါ့။ဒီနာမကျဆက်ဆက်ကဖြစ်ကြဆံစာရအဲ့ဒါကိုပထမဆုံးနားလည်ထားဖို့လိုပါတယ်။အဲ့ဒါလို့ဘောဖြစ်ရှင်တန်တာကြီးမှာတဲ့ဆိုလိုတယ်။ဖြစ်သမျှကုသကံတန်ရှင်းတဲ့ကုလစိတ်ကအပြုတ်ကိုလေတန်ရှင်းတဲ့ကုလစိတ်ကအပြုတ်ကိုလေဖြစ်ဖို့ရာအတွက် ထမြောက်အောင်ဆုံးဆော်ပေးတဲ့စေတနာတွေတခါတခါမှလည်းပဲစိတ်သားချော်တဲ့အတွက်ကုသကအဲကိုမှုနှုတ်မှုစိတ်မှုပေါ့ဒီပတ်တဲ့ယုံရတဲ့အဲအပြုအမူတွေပေါ့အပြုအမူကံအဲဒီကောင်ကိုဖန်တီးရတဲ့လုံဆော်တဲ့စေတနာတွေပေါ့ အဲ့ဒါတွေကိုပါဠိလိုကမ္မလို့ခေါ်ပါတယ်ကမ္မအဲ့ဒီကမ္မတွေဟာအကြောင်းနဲ့အကျိုးဆက်ဆက်ပြီးတော့အခုချက်ချင်းရှိအခုချက်ချင်းကြောက်သွားတာပဲဒါပေမဲ့လို့ရိုးရိုးမြင်စိတ်ကြားစိတ်စသည်ဆိုတော့အရှိန်အဟုန်မပါရမျိုးတော့မဟုတ်ဘူး ရေစိတ်ကြားစိတ်စသည်တွေကတော့အချိန်ကုန်ဘာမှမရှိဘူးစိတ်ကြည့်တော့မှအင်းလာပြီးတော့ခင်ဟပ်လို့ရှိရင်ဒီလိုပဲရိုးရိုးပဲဘာမှစောင့်ကြကြပါတော့မပါပဲနဲ့မြင်တော့တာပဲဆိုသူကြာတိစိတ်နတိစိတ်စာတိစိတ်ထိတိစိတ်ရိုးရိုးကြာတိစိတ်ဒါတွေလည်းဒီလိုပါပဲဆရာကြည့်တော့မှ အာယုန်နဲ့ချင်းချင်းဟလာပြီဆိုလို့ရှိရင်ပါဠိဘာသာပဲဖြစ်သွားတာအရှိန်ဟုတ်ပါမရှိဘူးဒီမှာတန်ရှင်းတဲ့ကုသိုလ်စိတ်အစဉ်တွေတန်ရှင်းတဲ့အကုသိုလ်စိတ်အစဉ်တွေဟာအရှိန်အဟုတ်ပါတယ်ဉာဏ်ရဲ့အတွက်တည်းအဲ့ဒါကြီးသားတာလေအဲ့ဒါကိုပါဠိလိုတော့ဇဝနလို့ခေါ်ပါတယ်ဇဝနအရှိန်အဟုတ်နဲ့ဖြစ်တဲ့စိတ်ကြီး ခြေုံနဲ့ဖြစ်တဲ့ဇောတွေပေါ့လေဒါလေးအဲ့ဒါလည်းအချိန်ဟုံးရှိပြီးတော့ပြည့်ရှိပြီးတော့ပြည့်ပေါ့လေဒါလည်းပါဒီကနေ့သုံးဆောင်ရရှိပြီးတော့ပြည့်သွားပြီမလို့သူ့ရဲ့အရှိန်အဟုန်ကြီးရတယ်ကျန်းနေတယ်ရိုးရိုးမြည်တိစိတ်စသည်တော့ဖြစ်ပြီးတော့ပြည့်တော့ဘာမှသုံးဆောင်ရှိတော့ဒီကုသကအကုသကလည်းစေတနာရဲ့အရှိန်အဟုန်ကတော့ကျန်းနေတယ်ဒီကတော့ အဲဒီအဆိုရှိပါတယ်။တန်ရှင်းတဲ့ကုသိုလ်စိတ်ပဲကြည့်ကြည့်။ဒါနကုသိုလ်ပဲကြည့်ကြည့်။ဒီလာပဲထိမ့်ထိမ့်ပါလေ။စိတ်ထားဆောင်ရှင်းလို့ကိုယ်လက်စိတ်ကအပြုအမူလေးတန်ရှင်းတဲ့အပြုအမူလေးတွေပေါ်ဖြစ်ဖို့ရ။လုံဆော်ရစေတနာလေးတွေပါတော့အဲဒီစေတနာဟာ အဲဒီခက်ကြမှာဖြစ်တဲ့ကုသိုလ်နဲ့ရှင်ပြောပြီးတော့လည်းဖြစ်တယ်။ဆန်ရှင်တဲ့ကုသိုလ်စိတ်အစဉ်လေးဆားရအောင်လည်းသူကဆုံဆော်ပြီးထို့တူပဲစိတ်ထားတွေလွဲလို့ပေါ့လေ။သဘောကုံအစရှိတဲ့အာဟုတုအပြုတ်ကိုအာဟုတုစိတ်တွေပေါ့။အတန်ရှင်းတဲ့စိတ်တွေပြုတဲ့အခါမျိုးမှာလည်း အဲ့ဒီစေတနာပါနေအောက်ဆုံးကူထားမြောက်အောင်လို့ပေါ့လေစုံစော်ချက်ပါလေကုသိုလ်ပဲဖြစ်ဖြစ်အကုသိုလ်ပဲဖြစ်ဖြစ်ကုသိုလ်အကုသိုလ်စိတ်ကောင်းရောက်ရေးအတွက်အဲဒီကုသိုလ်အကုသိုလ်စိတ်နဲ့တွဲပြီးတော့ထားရအောင်လို့ဆုံးဆော်ပြီးတဲ့စေတနာလေးအဲဒီစေတနာလေးကိုပါဠိလိုကသဟဇာတစေတနာခေါ်ရတယ် ဆိုင်ရာကုသိုလ်အကုသိုလ်စိတ်အဖြစ်နဲ့အတူတကွပူးတွဲပြီးတော့ဖြစ်တဲ့စေတနာတဲ့ဒါဆိုရတာအဲ့ဒီစေတနာကြီးကအစိတ်ရှိအဟုန်ကြီးတယ်ကုသိုလ်စိတ်လည်းအရှင်ဟုန်ကြီးတာအကုသိုလ်စိတ်လည်းအရှင်ဟုန်ကြီးတာအရှင်ဟုန်ကြီးတော့ပြီးပြီးပြောက်ပြောက်မဟုတ်ဘူးဆိုတာ ဖြစ်တော်သောတစ်ချိန်မှာပေါ့ဘယ်ချိန်ရောက်ဖြစ်ပြီးအချိန်ကြီးကြီးဖြစ်နေတာဖြစ်တော်သောအခါမှာအဲဒီတတိဟိလေးကအကျိုးပေးအဲဒီတတိဟိလေးဆန်ဆိုင်တယ်အဲဒါကိုနန္ဒကလိကစေတနာလို့ခေါ်ပါတယ်နန္ဒကလိကကာမစေတနာပေါ့ဖြစ်တော်တဲ့ချိန်မှာတောင်းပြီးတော့ပြုပြီး တတိနှစ်ကလေးဆိုတာပေါ့လေဥမာအပြင်ဗာနဲ့တူလိုက်ဆိုလို့ရှိရင်ကုလားကစပြီးတော့အတတ်ပညာကြီးသင်ကြားတဲ့အခါရှင်းစင်ပေါ့လေအလေကောင်အချက်တန်းတိတ်တူတန်းနောက်ဆုံးပါရဂူတန်းကြီးပေါ့လေရှင်းစင်ပညာကြီးမြင့်တက်သွားတာအတတ်ပညာကြီးမြင့်တက်သွားတာနောက်ဆုံးအတတ်ပညာမြင့်တက်တဲ့ဒီဖြစ်ရတာဟာ ဟောအတန်းနေရစိတ်သေးလို့မြင့်တယ်ရတာပါစိတ်မပေးတဲ့မြင့်တယ်တာတော့မဟုတ်ပါဘူးပွဲတွေပါရင်ရပြီးတော့ဒီအတတ်ပညာတွေအသုံးချတဲ့အပိုင်းရှိဖြစ်သွားနိုင်လောက်တဲ့အထီးပါလေဟုတ်ကဲ့ရှိရှိရတယ်ဆိုတော့ဒီတိုင်းရောက်တဲ့ခါကျတော့အောက်ရှိရစာတွေသိကျင်နေရသေးတယ်ဆိုတော့ဒီလိုတော့မသိကျင်ပါဘူး ဟုတ်ရှိရစာရင်လည်းအစီအစဉ်တိုင်းပြန်ပြီးတော့လေ့လာလို့ရှိရသေးတာဆိုတော့အစီအစဉ်တော့မကြတော့ဘူးဒီလိုဟာတွေနေတော့ကိုဘူးဒါပေမဲ့လို့အောက်ခြေကခိုင်ပါတော့အချက်ချက်တန်းနေမှာအောက်ခြေကအချိန်ကြီးကသေးတော့မမြင့်တယ်တော့အချိန်မှာသွားပြီးအချိုးပြီးတော့ဒီတော့နောက်တစ်ခုကလည်းပဲ အမြောင်မြင်ရှိတဲ့မိဘများဟာသာသမီတွေဖြစ်ထွန်းလာလို့ရှိရဲ့သေစာကောင်းစီတတ်တဲ့ဆေးတွေအယိုးမာကြီးအကျော်တောင့်တင်းတဲ့ဆေးတွေပေါ့စားစာကြီးဆေးတွေပေါ့ဒီသာဆုံးပေါ့ကလေးနဲ့သိတတ်တဲ့အစားတွေဒီစားချက်ချင်းတော့ကလေးတွေဆရာဆရာအသားတူတွေကောင်းတာအယိုးတွေတောင့်တာ မာကျော်သွားတာအကျော်ကြီးကျင်းသွားတာချက်ချင်းတော့ကျိုးတော့မရသေးဘူးစက်ကစက်ကစားပါများလို့ရှိရင်အချိန်ကရှင်းရှင်းကစားကြအချိန်ကရပါတော့နောက်ကြည့်ပြတဲ့အခါမှာအဲ့ဒီလိုခရီးဆိုင်ခါရတဲ့ကလေးတွေနဲ့ရှင်းပြလိုက်လို့ရှိရင်ထူးခြားရာကြီးဒီကအကြည့်အစုအဆောင်လျှောက်အမြော်ကြီးနဲ့ နဲ့ပေါ့လေဆောက်ရှောက်ခံရတဲ့ဇာတိတွေကခုနအဆောက်ရှောက်မခံရတဲ့ဇာတိတွေအများကြီးကွာခြားနေတာတွေ့ရတယ်။ဇမာကြီးအတာအရေးကိစ္စစေပါဖို့အယုံမှာကိုအကျော်လေးတောက်ပြင်းမှာလာထူးကြလာတယ်။ဖြစ်ချင်းအစားအစာရင်အကျိုးမပေးဘူးလားလို့ထူးခြားခြားဖြစ်လာပြီလားဒီလိုလို့နောက်တစ်ချိန်မှသွားပြီးတော့ချိုးပြတာ။ အဲ့ဒီလိုဆိုပါတယ်ဒီမှာဒါအမှန်ဖြေရှားပါတယ်ဒီမှာမနေ့ကလည်းပဲပြောခဲ့ပါတယ်တိတိယကျင်းလျက်ဆွာပြီးတော့တစ်ချိန်ချင်းကြီးကျယ်ပြီးတော့နောက်ဆုံးမှိတ်ရဲသွားတဲ့အခါဖြေရှားသွားသူကသူဖြေရှားတယ်ဆက်ပြီးစားတာလည်းရှိတာပါတိတိကျကျမဟုတ်ဘူးနောက်တူလိုပဲမျိုး ဆက်ဖို့ရအတွက်သူအစီရဲမှာရုပ်ပြုံနဲ့ပဲထားရတယ်ဆိုတော့ဒီမျိုးကဗမာကတ်နေတယ်ပြောသမှဆိုရင်ဒီလိုပြောလို့တော့မရဘူးစိုက်ကြည့်လို့ရှိရင်တော့ရေဓာတ်ရေဓာတ်နဲ့တွေ့တဲ့အခါမှာအညာဝိရသာပေါက်လာတာဆွေးကြည့်သွားလာတာဒီလိုပဲကြည့်သွားပြီးတော့တပံကြည့်ရတယ်အဲ့ဒီသဘောမျိုးပါပဲဒီစေတနာကိုတော့သွန်တက်ပြီးဒီကိုကြာစမ်းမှာ ဒီလိုတော့ပြလို့မရဘူးဒီမှာအဲဒီလိုယုတ်တိသေးတာနည်းနဲ့ဆက်ရပါလိမ့်မယ်ဒီတော့ဓမ္မကကုသအောက်တို့စိတ်နဲ့ရောပြီးတော့ဖြစ်တယ်သာသာသာစေရနာကတစ်မျိုးအရှိန်ဟောပြီးတော့ရိုးရိုးစိတ်ကဖြစ်ပြီးတော့ဖြစ်တော့ဘာမှအဆုံးအစမချနိုင်ဘူးလို့သူကအရှိန်ဟုန်ချနေတော့ဒီအရှိန်ဟုန်လေးတွေနောက်တစ်ချိန်မှာသွားပြီးတော့အကျိုးပေးတယ်ဆိုတာပေါ့အဲဒီအကျိုးပေး အကျိုးဖြစ်ဆုံးစေတဲ့စေတနာကနာနဲ့ခိရိကကမ္မစေတနာလို့ပြောဆိုရတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျမ်းဂန်ရှိပါတယ်ကွာ။ယတိသဝပတိပိသံသတိသာသရတိဖလာနဲ့ကလျာဏကာရီကလျာဏပပ္ပစာရိကပပ္ပခံနဲ့ အတိကကြံခဲ့တဲ့အစီအရမှာမျိုးတက်ရှိပါတယ်လက်ခံပါအဲဒီမျိုးတက်ဟာသာဝေပေါက်စီတဲ့မျိုးတက်လည်းရှိတယ်ရှင်ပေါက်စီတဲ့မျိုးတက်လည်းရှိတယ်အချိုးပေါက်စီတဲ့မျိုးတက်လည်းရှိတယ်အမျိုးမျိုးပေါ်တယ်အတိကဖြစ်ပေါ်လာတဲ့အစီအရမှာပါတဲ့မျိုးတက်ဟာအခါမျိုးအစီဆိုင်လို့ရှိရင်အခါမျိုးပဲပေါက်မှာပေါ့ရှင်မျိုးဆိုင်လို့ရှိရင် မိသားဆိုင်လို့ရှိရင်အရှင်လေးပဲပေါက်မှာပေါ့အချိုးပြဲဆိုင်လို့ရှိရင်အချိုးပြဲပဲပေါက်မှာပေါ့အဲ့ဒီသဘောလေးကိုသိရှိပြီးတော့နှလုံးသားကောင်းလို့ကောင်းတဲ့ကုလစိတ်ဓာတ်အပြုအပြည့်ပြည့်တန်ရှင်းတဲ့ကုလစိတ်ဓာတ်အပြုဒီကျေလွင့်ရပြီးတော့အေးချနှိမ့်သက်ချကောင်းတဲ့ကုလစိတ်ဓာတ်အပြုဖန်ရှိတဲ့ပုဂ္ဂိုလ်ကလျာဏ်ကလျာဏ်ခေါ်တာပါပဲ စိတ်ကလေးလောက်ပြုလို့ရှိတဲ့ပုဂ္ဂိုလ်ဟာကောင်းကျိုးပဲခံစားမှာကောင်းကျိုးပဲရှိမှာပဲကျုပ်ရတဲ့အပြည့်ကိုပြုတဲ့ရှင်မျိုးအချိုမျိုးကာမျိုးစသည်ဒီလိုပဲကွဲကုန်တယ်ပါပဲအဲဒီသဘောတော်လေးစဉ်းစားကြည့်လို့ရှိရင်လူတွေမှာရှိနေတဲ့ကောင်းကံသုခဟာ ကြီးကြီးပြောက်ပြောက်မဟုတ်ဘဲနဲ့ကောင်းကျိုးဆိုးဖြစ်ကြီးသူအရှိန်အဟုန်တွေပေါ့လေအကျိုးပြည့်ကြုံတဲ့အထက်စိတ်ဓာတ်မျိုးဟာကောင်းကျိုးဆိုးဆိုးပေးဖို့ရာအတွက်ထူးခြားတဲ့တတ္တိဖြစ်ကလေးတွေပေါ့လေအဲဒါလေးပြုတ်နှံပြီးတော့ဒီကရသုံးစာအရာပေါ့လေသူတို့ချုပ်ပြောက်ွယ်သွားကြတာရှိတယ်လို့ဒီလိုမျိုးဆောက်ပြဟောထားပါတယ် အဲဒီကောင်းကောင်းဆိုဆိုမိမိပြုထားတဲ့အပြုအမူမှန်များဟာမိမိဥစ္စာမိမိအပိုင်ဖြစ်တာပဲအဲဒါကမ္မစကကမ္မစကပြုမှုထားတဲ့ကံစားလေးကိုယ်ပိုင်ဥစ္စာရှိတယ်ဆိုတာပါအဲဒီကိုယ်ပိုင်ဥစ္စာကတော့ဘဝအဆက်ဆက် ပါသွားတာကိုယ်ကမလို့ခြင်းမလို့ပါဥပါပဲဒါတော့သိကြတယ်တဘောတဘောမှာပြီးတော့အကျိုးစားနဲ့ရရှိထားတဲ့ရုပ်စုဖြစ်စီမျိုးစုံကတော့ကောင်းကောင်းဆိုးဆိုးပေါ့လေအဲ့ဒါကြီးကတော့နည်းနည်းလေးမှယူလို့မရဘူးအကုန်ထားရတာတဘောတဘောအသက်ရှင်လုံးကာလမှာပေါ့လေကိုယ်လုံးစိတ်ဓာတ်လှုပ်ရှားတဲ့ ကောင်းကောင်းဆိုဆိုအပြည့်အဝတွေကတော့ဒါကြီးကတော့ကိုယ်ပိုင်လိုဖြစ်နေတော့ဘဝတိကဘဝဟောနေဘဝတိကြောင်းတဲ့အခါမှာပါဝင်သွားတာပဲကိုယ်ပဲဥစ္စာအနေနဲ့အဲဒါကမ္မစကခေါ်ရတယ်မှာကံတာလီကိုယ်ပဲဥစ္စာရှိတယ်ဆိုတာရုပ်တုပစ္စည်းရတော့ပါလို့မရဘူးပြုထားတဲ့အပြုအမူတွေကတော့ဒါလည်း အလိုလိုပါသွားတာထားခဲ့လို့လည်းမရဘူးကုသကံကောင်းရင်ကုသကံကနောက်သူ့အရှိန်ဟုတ်ရင်တတ်တည်ကြမယ်ကျိုးပေးမယ်အကုသိုလ်ကအကျိုးပေးတယ်အကုသိုလ်များတယ်အကုသိုလ်ကအကျိုးပေးတယ်ကြလို့ရှိရင်အကုသိုလ်ရဲ့အရှိန်ဟုတ်နေအောင်တော့ပြီးတော့ကျိုးမယ်ဟွန်းနောက်တော့ရှောင်လဲလို့မရဘူးအဲ့ဒါလို့ဆိုပါတယ်အဲ့လိုပြုထားတဲ့ကံသာလည်းကိုယ်ပဲဥစ္စာရှိကြပဲဆိုရင်အသိစိတ်ဒီအသိစိတ်ဟာမှန်ကန်တဲ့အသိစိတ်ခေါ်ပါတယ် သမာဓိတိခေါ်ပါတယ်အတိအမြင်ပေါ်နေသိတာမှန်ကန်တဲ့အတိအမြင်ခေါ်ပါတယ်ကံတာလေးကိုယ်ပဲဆိုရှိတဲ့အဖြစ်ကိုတိတိကျကျမှန်စွာသိမြင်တဲ့အတိအမြင်ကိုကမ္မစရသမာဓိဆရာကပြောပါတယ်ကုသကံကိုတော့ကိုယ်ပိုင်လုပ်လို့ရှိရင်လုံနိုင်တယ်လို့သူ့နိုင်တယ်လို့ ကွာပြီးလျှောက်ပါတကဘာကြီးတကဘာပေါ့သိချရပါတယ်ဘဝအတွက်အမှုစုကတော့ကိုယ်ပိုင်လုပ်လို့မကောင်းပါဘူးဒါကိုကိုယ်ပိုင်လုပ်ထားလို့ရှိရင်သိရမယ့်ဘဝတွေမှာကုလောင်ဆင်းရဲတာတွေလည်းကြုံမှာပါပဲဒါကြောင့်စံကများမှာကုသကံကိုစကကံမှဒီကိုယ်ပိုင်ဖြစ်တဲ့ကံဆိုထားပြီးတော့ အကုသိုလ်ကိုတော့နောစကကာမကိုယ်ပဲမဖြစ်တဲ့ကာမဟောတယ်တော့ဒီတော့ပူလောင်ခြင်းစေတတ်တဲ့အပြုကိုအရှိအဟုန်ကြီးမပါရအောင်လို့တတ်နိုင်ဆုံးပေါ့လေအဲ့ဒါလေးကိုယုံစရာစောက်စရာဆိုတဲ့အနေနဲ့ရှိနေပြီးတော့ယုံကြောက်ပြီးတော့အတတ်နိုင်ဆုံးရှောင်ပါလေ။အဲ့ဒါကြောင့်ရှောင်လို့ရှိရင် နောက်ဆက်ရမယ့်ဘဝတွေမှာဆိုးဖြစ်ကြတော့တော်တော်လေးလဲသွားတတ်ပါလေရှင်းတော့ဘာလို့လဲမဆိုနိုင်ဘူးတရှင်းတဲ့ကိုလုံးစိတ်အပြုတ်ဝင်ကိုပိုင်ဥစ္စာတွေကိုတော့လုံနိုင်တယ်လို့အများကြီးလုံထားလို့ရှိရင်နောက်ဆက်ရမယ့်ဘဝတွေမှာဘဝရေးခါကလုံလောက်နေတော့ဘာမှစောက်စရာရုပ်စရာတွေးကြမရှိပါဘူး ကဘာခီးဆက်နေတဲ့ပုဂ္ဂိုလ်ဟာခီးရိတ်ခါပစ္စည်းတွေလုံလောက်နေပြီဆိုလို့ရှိရင်တဏှာပဲသွားသွားတဏှာပဲကျဲကျဲပါဖြစ်ဖြစ်အကုန်ရနေတာပဲဘာဖြစ်လို့လဲသူ့မှာခီးရိတ်ခါလုံလောက်နေတာပေါ့ဒီတော့ဖြစ်ရမယ့်ကိုယ်ခီးပေါ်တဲ့ပုဂ္ဂိုလ်ကြီးဟာအကုသိုလ်ကိုတော့မိမိရဲ့ကိုယ်ဝင်မဟုတ်ဘူးဆိုတဲ့အနေမျိုးရအောင်လို့အကြောင်းနဲ့ညှောက်ပြီးတော့ ကိကင်ကောင်းကျိုးရကုသိုလ်တရားတွေတော့အနည်းငယ်စာပြီးတော့များများမျိုးစုံပေါ့ပြုနိုင်နေစုနိုင်နေကောင်းနေပါပဲအဲ့ဒါတွေကိုရိခါလို့ခေါ်ရမှာဘောလေးချက်ရိခါလုံလောက်လို့ရှိရင်ခုနကဘာပြီးတဲ့ဟာခီးရိခါလုံလောက်လို့ရှိရင်ခီးတစ်ချောက်မှာပေါ့လေဘယ်ဝင်ဝင်ဘယ်ထွက်ထွက်ဘယ်သွားသွားဘယ်ဟိုတယ်တက်တက်ဘယ်အပျော်ပွဲသွားသွားပေါ့လေလုံလောက်နေတော့စိတ်တိုင်းကဖြစ်တာ ကုသိုလ်တွေတော်လေးအားရအောင်ပြုလုပ်ထားပြီဆိုလို့ရှိရင်ဝါရီဆောက်မှာတော့စိတ်တိုင်းကြဖြစ်နေပါရဲ့စိတ်သဘောတော်လေးတော့သိနာလည်းထားဖို့လိုပါတယ်ဒီကမ္မစကတသမာဓိကြီးဟာဘုရားမြတ်စွာမပွင့်ပေါ်တဲ့ကဘာမှာလည်းပဲဘဝဒီမှာလည်းရှိတာပဲအဲဒီလိုဘဝဒီနဲ့ဂျုံတဲ့ပုဂ္ဂိုလ်တွေလည်းပဲကမ္မစကတသမာဓိကြီးအခြေခံပြီးတော့ ဒါနကုသိုလ်ခြေခံကုသိုလ်တွေကသီလကုသိုလ်လောကိတန်ကြီးအားထုတ်လို့ဈာနကုသိုလ်ဆိုတာပါဒီကုသိုလ်တွေသူပြုခဲ့ရှိပါတယ်အဲဒီကုသိုလ်တွေပြုပြီးတော့ဆရာဆရာဘုံဘဝတွေပေါ့လူဘုံနတ်ဘုံဓမ္မဘုံအထိကြိုက်ကြတာမျိုးတွေရှိပါတယ်ဒီတော့ဘုရားသာသနာမထွန်းကားတဲ့ ချိန်ကာလမှာပေါ့ကဘာတစ်ခုကနေကဘာတစ်ခုမှာကမ္မလိုက်တာကမ္မတိတိရှောက်ွယ်သွားပြီလို့အခြားကဘာမှာလည်းပဲကမ္မသက္ကတာကမ္မတိတိထွန်းကားနေပါလေရှိပါတယ်ကဘာလောကကြီးကတော့လုံးဝကြောက်ပွင့်သွားပါဘူးကမ္မသက္ကတာကမ္မတိတိကတော့ဆောင်းကဘာကြီးကိုမှုံမကြရအောင်လို့ပေါ့လေအလင်းတက်ကြီးလို့ဒီလိုတင်စားရတယ်လို့ပြောထားပါတယ်ကွာ ကဘာအလင်းလို့ရှိပြီမရှိတာကတော့ဘယ်လိုလဲတုံသွားပါလေတမအဲဒီကဘာအလင်းကြီးမပြောက်ွယ်တဲ့နေရာဌာနမှာတိတ္တန်သာကုသိုလ်တွေမရှိကြအောင်တော့မှစိတ်ကောင်းနှလုံးကောင်းလေးရှိပြီးတော့ဆိုးတာပြီးပါဆိုးတာကကောင်းမှကောင်းရစီဆိုတဲ့အတိညာလေးနဲ့ပေါ့လေအတတ်နိုင်တဲ့အဆိုးကြီးရှောင်ရှားအကောင်းတွေကိုဆောင်ပွားနိုင်ရရှိရှိကြည့်ရှိတော့ရှိပါတယ် ဘဝဆင်းရဲကလွတ်ရောက်စေတာတဲ့အသိဉာဏ်မရှိသေးကြအောင်တော့ဘဝကောင်းနေရတော့ဆင်းရဲတတ်ပါကမ္ဘာလောကကြီးမှောင်ကြီးကျသွားနိုင်ရဲ့ဆိုတာကတော့ဆိုတာပြီးလို့ရှိရင်ဆိုတာရတတ်တယ်ကောင်းတာပြီးကောင်းတာရတတ်တယ်ဆိုရက်ဒီအတိအကျမရှိတော့ဘူးဆိုလို့ရှိရင်အဆိုးပြုလည်းပဲဆိုတာဖြစ်ချင်မှဖြစ်ပါ ကောင်းနေလည်းရှိနေတာပဲအကောင်းကြီးလည်းပဲကောင်းနေဖြစ်ချင်အောင်ဖြစ်တာမကောင်းတာလည်းဖြစ်ချင်တာပဲကျွန်တော်ပါသူလို့သူလို့လည်းမူကွမ်းနိုင်တဲ့သဘောကြီးရှိပြီးတော့ဇုံမတန်ကြီးတန်းလန်းတဲ့ပုံအယူဆတွေလည်းလွဲနေတယ်ဒီသတ်တွေလွဲသွားလို့ရှိရင်ကောင်းတာကဆိုးတာကဆိုးပြရတယ်ဆိုရဲ့အမှန်တိုင်းမသိတော့အဆိုးကြီးကြီးလို့ရှိရင်အန္တရာယ်ကြီးများနေတာလေ ကောင်းရပြီးမှကောင်းကျိုးတွေရတယ်ဆိုတော့အသိစိတ်ကမရှိဘူးဆိုလို့ရှိရင်အကောင်းကြီးလည်းရှိမှာမဟုတ်တော့ကောင်းကျိုးလည်းရမှာမဟုတ်ပါဘူးအဆိုးပြီးတော့အဆိုးတွေကကောင်းပြီးတော့အဲအကောင်းမပြုတော့အကောင်းကြီးမရတာပါလိမ့်သူကသမတေကသမာဓိကြီးအသိဉာဏ်အလင်းအလင်းတက်ကြီးပေါ်လိမ့်ကိုယ်သွားတော့တာပါပဲဒါကြောင့်သမတေကသမာဓိကြီးဟာ သာသနာမထွန်းကားတဲ့နေရာဌာနမှာကဘာတစ်ခုခုမှာပြောက်ွယ်သွားလို့အခြားကဘာမှာတော့လင်းနိုင်သေးတယ်ဆိုတာပေါ့ဒီလားပြောပါဒီဘာလုံးကတော့ပေါင်းကြတော့တော့မဟုတ်ပါဘူးနိစ္စပြုရဲ့အပြုအမူတွေပေါ်မှာအကောင်းနဲ့အဆိုးခွဲခြားပြီးတော့သိနေတဲ့ဒီကမ္မစေတသမာဓိအခြေခံရင် သုံးပါးတဲ့ယုံနာရဲ့အကြည့်ကိုတွေကကျေစရာတွေတောက်ချာတွေဆိုတာကိုသိတာတတ်ပါလေ။ကောင်းတဲ့ကုဏ္ဏစိတ်ဓာတ်အကြည့်ကိုတွေကဒါအကြည့်ကပြောရကြံစီရမယ်ဒီကိစ္စမှာဖြစ်စီရမယ်အရာတွေပဲဆိုတာဒီလိုအကြည့်စီတတ်ပြီးဖြစ်နေတတ်ပါလေ။အထူးကတော့ကိုယ်မှလည်းပဲလူသိခါကြတစ်ဖက်သားပုဂ္ဂိုလ်တွေလည်းပဲအကြီးကျယ်ဒုက္ခပေးတတ်တဲ့အကုဏ္ဏစိတ်ဓာတ်အကြည့်ကိုတွေဟာ ယုံစရာတွေကြောက်စရာတွေမြင်လာလို့ရှိရင်ယုံကြောက်လာတတ်ပါလေအဲဒီယုံကြောက်လို့ရှိရင်ကိုယ့်ကိုယ်ကိုကာကွယ်တဲ့အနေနဲ့ယုံစရာကြောက်စရာတွေလည်းပဲရှောင်တော့လာပါလားရှောင်လို့ရှိရင်ကိုယ်မှာယုံစရာကြောက်စရာလို့ကြည့်နေတဲ့ယုံစရာကြောက်စရာဖြစ်တဲ့ရှိရုပ်တ္တပါအဖြစ်ခံထားတော့အပူဓာတ်တွေကိုသူကကန်ထုတ်တာပဲ ဒီတရားနဲ့ကိုယ်ကဘာကိုယ်ပိုင်ကဘာလေးမဖြစ်ရအောင်လို့ထိန်းသိမ်းထားတော့ကိုယ်ပိုင်ကဘာလေးလည်းပဲဖြစ်မသွားဘူးဝိကျင်ကဘာလေးကိုလည်းပဲရည်သိအောင်ပြုလို့ရရောက်ပါတယ်အဲ့ဒါလောကပါဠိတရားဆိုတာဒါကြောကဘာမဖြစ်အောင်လို့ထိန်းသိမ်းတဲ့တရားဒီတရားရှိနေတဲ့ပုဂ္ဂိုလ်မှာအဆိုးကြီးဆောင်တော့ဘဝမှိမ့်နေတာမရှိဘူးအကောင်းကြီးဆောင်တဲ့မြတ်ဆောင်ပြီဆိုလို့ရှိရင်ဘဝထွန်းတောက်လာတာပါပဲဒါတော့မှမဖြစ်ဘူးတော့အောင်လို့သူတို့ကဒီဝတ္တမတရားလေးခေါ်ပါတယ် မတက်ကသမာဓိကြီးအခြေခံတဲ့အတွက်သုတ္တဓမ္မခေါ်တဲ့ရှိရောက်တတ်ပါတယ်ဆုံးကားလာပါဘူးကိုယ်ကဘာလေးနဲ့ဝိဇ္ဇင်ကဘာလေးကိုထိမပြည့်ရအောင်ဆောက်ရှောက်တဲ့သောကဘာလာတရားလည်းပဲဒီဒီတတ်တာပေါ်လာမှာပါပဲဒီတရားတော်တိုင်းကျင့်သုံးလို့ရှိရင်တတ္တဝါတွေဒီတွေဟာခဏဘဝမေ့မိနာမရှိရတဲ့ဘဝထွန်းတောက်ပေါ်လွင်မှုဖြစ်လာမှာပါပဲဒါသိကြပါပဲ ။နောက်လည်းဒီကမ္မဋ္ဌာကမ္မတိဟာရရှိမယ်လို့ပြောပါတယ်ကွာ။တဏှာကြီးပြေးပါတော့ပြေးပါပါပြီဒီနေ့ဒါပဲပြောကြအောင်ဆိုနောက်နေ့ကျမှဆက်လက်ပြီးတော့ဘုရားသမာဓိကြီးဟာကုသိုလ်ရှိပွားရေးမှာအဝိဇ္ဇိရှောင်ရှားရေးမှာအလုံးကိုအရေးပါပါတယ်ဆိုတာကိုလည်းဆက်လက်ပြီးတော့ပြောကြရှိပါသေးတယ်